amal saudara itu lokal. Kamu ada amal deci kok. Dan itu buku suara Ibadah nama itu nyalinya sikan itu. Nantinya aku punya dunia tua ya. Lalu aku bekerja. Aku doa yang cinta di depan. သာနာပကုသိုလ်နဲ့သာနာကုသိုလ်မတန်ကွာခြားသာနာပမှာတဏှာကိုမရှိသာနာပမှာမင်းရဲ့ပညာကိုတဏှာကိုရှိတဲ့ဉာဏ်သံပြုလို့ခေါ်တယ်ဉာဏ်ရှင်မှုလို့ရှိကြတာတော့ သာသနာ့ရမှာတော့ဗုဒ္ဓံသရဏဂိသာမိဓမ္မသရဏဂိသာမိတမ္မသရဏဂိသာမိဆိုမြတ်ဗုဒ္ဓံသရဏဂုံဘုဒ္ဓခြေပြန်ပါတယ်အဇယမရှိတဲ့တရားနာထာသန္တရာဝဆေယမမြန်မြန်လုံးမြောက်ဖို့ ဒီကုသိုလ်ကောင်းမှာမညာပဉ္စနိဗ္ဗာန်အတွက်အားကြီးတဲ့အထောက်အပံ့ဖြစ်ပါလေမညာပဉ္စအတွက်ဖြစ်ပါလေဒီလိုရည်ရွယ်တတ်တယ်ပေါ့သာသနာ့ဉာဏ်တံပယဉာဏ်နဲ့ရှင်းတဲ့ကုသိုလ်ကံကံရဲ့အကျိုးကိုယုံကြည်သိမြင်တဲ့ဉာဏ်ပညာပါရဆိုရဉာဏ်နဲ့တံပယသာရမဟုတ်ပါဘူး နောက်တစ်ခါဝိဝတ္တနေတိတကုသိုလ်ဖြစ်ဖို့ဝတ္တနေတိတရှိတယ်ဝိဝတ္တနေတိတရှိဝတ္တနေတိတကိုယ်ကိုပြီးတဲ့ဒါနတိလပါမလားနိဗ္ဗာန်ကိုမြည်ရဒီအတိုင်းမေးလို့ဆိုပေနဲ့နိဗ္ဗာန်ကယုံမှာမဟုတ်ဝိဝတ္တဆိုတာ Oh, unbelievable. You got time really busy, but I'm really busy. And I was saying, you will get to come. Oh, to die. The map to die. Jana, walk out. Children, let me to the Bangadu. This is the Dukkha, the Nana, the Nana. ဒါရဘုံဒီစိတ်နဲ့ဒေသနုပဒနာနဲ့ဒေသနုပဒနာနဲ့နတ်နုပဒနာနဲ့ရိုးရိုးလေးပြောရတော့ရုပ်တည်နေတဲ့ကြတနာအနေနဲ့သာမဏေလက္ခဏာဖြစ်တဲ့အိစ္ဆဒုက္ခအနတ္တထိုင်တော့သဘောပေါက်နေရှင်တကယ်ဘယ်နည်းသားမျိုးကြီးရတဲ့စိတ်ကြတနာချင်းရှားချဖြစ်တော့ အဲတော့ဝိဝတ္တနေတိတဝိဝတ္တနေတိတဟုတ်ကိုအမိတဲ့ပုဂ္ဂိုလ်ဒါနသီလဘာဝနာတို့ပါဒီမှာအခြေခံပေါ့ကုသိုလ်ကောင်းကုသိုလ်ကောင်းတွေဟာအာတိရဲ့ထောက်ပါ ကံဆိုလို့ရှိရင်ဒီကံယူရတယ်အရှုပါကံယူရကာမတတ္တိဝိပစ္စတိကတရားတတ္တဝါလေးကိုကောင်းအောင်ဆိုအောင်ကျင့်အောင်ချမ်းသာတတ္တဝါတက်ရှိအောင်ခြံရံနေအောင်များဘုံလူကိုကြည့်အောင်ဘုံလူကိုစားတယ်ဒီပါဠိကိုခေါ်ဆောင်တဲ့စနစ်ချက် အတူတူပြောမယ်ဆိုရင်တော့မိမိပြတဲ့ကံတွေကကောင်းဆိုတတ္တဝါတွေအတီးရဲ့စီမံတယ်မမြင်ရတဲ့ဘုရားသခင်ကစီမံဖန်တီးတာမဟုတ်ပါဘူးဘုရှင်တို့ဓမ္မယတုကဆင်းအောင်ချမ်းသာဖန်တီးတာမဟုတ်ပါဘူးအမှအကြောင်းမရှိဘဲနဲ့သူကသူဖြစ်ချင်လို့ဖြစ်နေတာလည်းမဟုတ်ဘူး ကိုယ်ကိုယ်တိုင်ပြုခဲ့တဲ့တိတ်ကံတရားအခုပြစ္ဆုတ်ပံမှာပြုနေတဲ့အညာဝရိယခေါ်တဲ့ပြစ္ဆုတ်ပံကံတရားတွေကတတ္တဝါတွေကိုပေါင်းအောင်ဆိုအောင်ရှင်းအောင်ချမ်းသာပယ်လေးပါးရအောင်မြတ်ပြရတန်ត្រာလည်းအောင်နိဗ္ဗာန်ရအောင်ဒီကံတရားတွေရှိမှန်တာပဲ healthy surya gane nyandinya kama teka data madeti nyandinya Ani kama teka data madeti nyandinya karena lingkungan usaha sih maganya di nyanyo ya Roh, Nisikaya, Menro, Ya, Vinaya, Lalu, eh, Maya, ဒီကုသိုလ်ရေးအတွက်ဆိုရင်ကုသိုလ်လုပ်ငန်းတွေကျူးတာအထောက်ပါကုသိုလ်လုပ်ငန်းတွေကျူးတာအထောက်တော့ကိုယ်တိုင်ပဲကုသိုလ်ရဲ့အကြောင်းကျိုးလေးတွေကိုတို့ရရတာဝိပဿနာမရောက်သေးပါဘူးဒါနတိလဘာဝနာပေါ့သမထပါအဲသူတော်ကောင်းတရားတွေနာဖို့ဆိုတော့စိက တော့အဲနာချဲလိုက်တော့အများကြီးပေါ့ဆွေးနွေးရမှာဝိပါဆန်းစစ်ရမှာလို့ရှိတာသောတာပန်ဖြစ်ကြောင်းအင်္ဂါ၄ပါးနဲ့ချင်းချုံတော့ရင်တော့ရောအစီကတော်တရားတွေနာဒီမှာဆိုကုသိုလ်ရေးနဲ့ပတ်သက်တာနာကြပြီးတော့နှလုံးသွင်းမှန်အောင်ကြိုးစား တရားတော်ရဲ့ရည်ရွယ်ချက်အတိုင်းပေါ့လုံးဝမှန်မှုလေ့ကျင့်ပြီးဒီမှာမှာတော့နောက်တစ်ခါကိုယ်ရယ်လည်းပဲဒါနသီလဘာဝနာတွေကျူးစားအဲ့လိုဆိုလို့ရှိရင်ဓမ္မသဘောတာသမ္မာဒိဋ္ဌိဉာဏ်အပေါင်းပါအဲ့ဉာဏ်ပညာအပေါင်းဖို့အတွက်ခြံရံနေရရှိတယ်ဒီမှာပါ မာမပညာကိုထိထားတတ္ထဝိယတတိတမာတိအဲ့ဒီပေါ်မှာမှပညာကမ္မတက္ကတာတမာတိဉာဏ်ပညာကိုပြောမယ်ဆိုရင်လည်းပဲတတ္ထာဒီလတတ္ထာဝိယတတိတမာတိဒီအကူကြီးထောက်ပံ့နေလဲလို့ရပါတော့ တတ္တရားဆိုတာသူများပြောတာယုံကြည်တာရတောဂောတာကိုယ်ပိုင်ဉာဏ်နဲ့ကြာကြာနာနာသိမြင်တာမဟုတ်သေးဘူးမမက်ဖို့မရသေးတဲ့ပုဂ္ဂိုလ်တွေကမက်ဖို့ရတဲ့အကြောင်းကိုတရားနာမှန်းဆပြီးနုမာနာအဲ့ဒီလိုပေါ့ဘုရားတရားနာကံကြတဲ့အကျိုးကိုနာကြ လက်တွေ့ဘဝနဲ့အဝိညာဉ်ခြေကိုဆင်ញင်သုံးသပ်ဟုတ်တယ်အဲ့လိုသူဘာအတစစ်ရာရည်နာကြယုံကြည်တာတတ္တာဘာနဲ့တွေ့ရမလဲဉာဏ်ပညာနဲ့တွေ့ဖို့လမ်းမချောဝိရိယဝိရိယနဲ့ကြိုးစားပြီးလို့နေတာ တတိအမြဲတမ်းဆောင်တာတတိနဲ့အမြဲတမ်းသိကျင်တဲ့စိတ်ဒီလားဆုံးတဲ့စိတ်ဖြစ်ရသမာဓိသမာဓိရိုးလေးပြောတော့ဧကကတာတည်ကြည့်ရပေါ့ဒီနေရာမှာဆိုရင်တော့စိတ်ဝင်တစားကုသိုလ်ရေးကိုစိတ်ဝင်တာအာရကုသိုလ်ရေးလည်းဘယ်လိုလုပ်ပါ့ ဒီကုသိုလ်တွေအတွက်ဘယ်လိုအကျိုးရစိတ်ဝင်စားအောင်အဲ့ပေါ်မှာစိတ်ကကျက်စားလို့တန်ခြင်းနဲ့ပြောရင်ခောစရတန်ခြင်းပေါ့ကုသိုလ်လိုလားတဲ့ကုသိုလ်ကျိုးကိုထိုင်လျောက်တည်မြဲတဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဟာကုသိုလ်စိတ်ဝင်စားကုသိုလ်ဥပုပ်ရဲ့ကျိုးဥပုပ်ဆောင် တရားနာဘုဒ္ဓနဲ့မှတရားအားထုတ်ဖို့စိတ်ဝင်စားထိုတွင်စိတ်ညွတ်ရာဘုရှင်ခဏပါမှာတတိဖြစ်ကြောင်းဝိရိယဖြစ်ကြောင်းသမာဓိဖြစ်ကြောင်းဝိတိဖြစ်ကြောင်းပတ္တိဖြစ်ကြောင်းဓမ္မဝိစီယဉာဏ်ပညာဖြစ်ကြောင်း ချစ်ကြောင်းအကြောင်းအဲ့ဒါထိုးတွင်စိတ်ညွတ်ရာစိတ်ဝင်စားစိတ်ဝင်စားတော့ဒါကတခါတခါချက်စားတယ်ဒီကိုစိတ်မပြတ်ဘူးဘုရားမဆိုင်တာလေးသိစိတ်ဝင်တာကုသိုလ်ရေးစိတ်ဝင်တာကုသိုလ်ရေးကိုစိတ်ဝင်စားတယ်ကုသိုလ်ကအောင်ချမ်းသာပြီးတော့ ဆွေမျိုးဒီဘလောက်ပဲများများလူချစ်လူတင်ဒီဘလောက်ပဲများများကိုယ်ကုသိုလ်ကောင်းမှုရှိမှတဲ့ရှိရစင်လာချမ်းသာတဲ့ဘဝကြီးတဲ့ဉာဏ်ကြီးတဲ့မက္ခနိဗ္ဗာန်တရားတဲ့ရှင်ရိုးတွေတစ်ခါလုံးပဲရှိရှိကိုယ်ကကုသိုလ်မပါဘူးရှိမွဲတာပဲဆေးရဉာဏ်ပညာလည်းတုံးတာပဲဘာမှကြံ့ကြံ့ မရဘူးလူဖြစ်တယ်ဆိုတော့ပဲရှိတာမစားဘူးတော့ဒါတော့ဒီနေ့ပတ်သက်တဲ့အခွင့်အရေးတွေပါမှကျတဲ့လည်းမရဘူးဥပမာကုသပါတရားစုစုဒါနကုမသုံးလူတေကျအေကံဖြစ်နေတဲ့တရားကိုကြား။အများဝင်ကျွတ်စီ ထွေထွေများများဒါနဆောင်ပြောင်းတလက်မြေရောင်ထွက်ခေါင်ထက်ခေါင်ကြီးဖြစ်ကြခြင်းယင်းဒီဒါနမပါကြသည့်ဒုက္ခတိစုတွေ့တဲ့ရှိလူမှုအာဟုဒါနမျိုးကျူးစားကြရတယ်ကျူးစားကြရတိပေါ့သုံးတော့ပါတာတမန်မြတ်စွာဘုရား ဖြစ်ဖို့အတွက်ဒါနပါရမီအခြေခံစရောင်တလည်းလည်းရောင်ထွက်လို့ထောင်ထက်ထောင်ကြီးဖြစ်ကြခြင်းလူစုံရဲ့လူမျိုးပေါ်ထွက်တယ်အထီးလေးပေါ့အဲဆိုလည်းနတ်မင်းနတ်မင်းကြီးပေါ့ဟောက်တန်းသားမဖြစ်ဘူးသာသနာ့မှာပြုတဲ့ဌာနဆို ဘုဒ္ဓတော်သရဏုံဒေရအခြေခံနိဗ္ဗာန်ကိုရည်ရွယ်တဲ့ဉာဏ်ပညာနဲ့သူကအနိဗ္ဗာန်ပုဂ္ဂိုလ်ကလည်းပဲဘုရားတရားတာအာယနာမြတ်တော်မှာအဆုံးရှိတယ်သီလရှင်တွေဆိုလည်းပဲသာသနာ့ဘဝဝင်ရှိပါသီလဆောင်သီလဝန္တာဝိပဿနာဘာဝါနေသောတပန်ဒီမက်ပုဂ္ဂိုလ်ရဲ့မှာယောဂီယော အနုတ္တရပုံညာခိတအန္နာရမလူရဲ့သင်္ချိနာနာချွညာအန္နာရမတိရတဲ့ညာပညာရမညာပညာအတွက်အားကြီးတဲ့ထောက်ပံ့ဖြစ်တယ်ဘုလိုစိတ်ဝင်စားဘုဒ္ဓဟာတကယ်အားကိုးရတယ်ဓမ္မန္တရဏကိစ္စာမိတရားဘုရားဘုရားတရားပါ ကုသိုလ်လို့ပြောလိုက်တည်းကကုသိုလ်ကိုထိချုပ်တာဉာဏ်ပညာထက်ပြောလဲပါဠိကဖြစ်သွားတယ်ကုသိုလ်ရဲ့မှာထိုးထိတ်ကမဲ့ကုသိုလ်ကိုကုသိုလ်တည်တည်သွားတာကုသိုလ်ကိုထင်မလေးမညာပုံညာတည်ပါတယ်အဲမင်းပြောတဲ့အခါရှင်းအောင်ကွဲပြောတယ်လောကီကုသိုလ်လောကုတ္တရာကုသိုလ်ပေါ့အဲဘေးမှာနေချက်ကွဲပြောတာ ကုသိုလ်ဆိုတော့ဘုံပါပါသုဒ္ဓရဆေဘာဘုံရကိရိယာဆေဘာနာဝဇဒုက္ခဝိပါကလက္ခဏာအပြစ်ကင်းတဲ့အောင်လို့ချမ်းသာပြီးခြင်းလက္ခဏာရှိတယ်အောင်လို့ချမ်းသာလိုလားတဲ့သူတော်ကောင်းတွေဟာအောင်လို့ချမ်းသာလိုလားတဲ့မျိုးကောင်းသားမျိုးကောင်းသမီးနတ်သားနတ်သမီး ဘောတော့ဟောဒီဓမ္မတွေရောလိညာရှိတဲ့ပုဂ္ဂိုလ်တွေနှောင်းမြင်ရှိတဲ့ပုဂ္ဂိုလ်မှန်သမျှကုသိုလ်ကိုညံ့ညံ့နှိုးနှိုးနဲ့ဆောင်ရွက်ကြကုသိုလ်ကျိုးတွေကြောင့်ချမ်းသာတဲ့ခံစားနေရတဲ့နမင်းကြီးညသောအဖြစ်ပေါ့အချို့လည်းမိစ္ဆာနဲ့ဒီလိုရှိတော့သောတာပန်ဖြစ်တဲ့တရားမင်းကြီး နမင်းကြီးလေးယောက်ကုသိုလ်အကျိုးတွေကိုယ်တိုင်ခံစားနေရတာခဏတည်းပဲသူတိတာနတ်နတ်သားဝိတာခာနေမာနရတိနတ်ကုသိုလ်တွေထိုက်ကြိုးစားနေတာတရားတွေနားနေတာတရားတွေအထောက်အကြမ်းကြီးလည်းဆူလာမြင့်စီဒီလောင်းတော်ဘုရားမှာရိတ်တယ်ခဲ့တဲ့ဆန်တော် လက်ရပဲအထက်ဆွဲတော့လက်ရပဲပြန်ရိုးတော့သာဗနာပူဇော်ထားတဲ့စူလာမဏိစီသုံးခုစကားနည်းနည်းတော့ဒီကနာကိုရှင်းလိုက်ထားအောင်အဲတောင်းလည်းလက်ပြမှာပူဇော်ထားအဲ့ဒါဂျာမင်းကြီးနဲ့အဲ့ဒါနာမည်ပဲစူလာမဏိစီကိုပူဇော်ကြတယ် သူဒီရတပြည့်အလောင်းတော်နာတာလည်းပဲဆိုတာမရှိဘူးလာတာဆိုတော့ဒါနသမီးမပြတ်ဘူးကုသိုလ်ရဲ့ကောင်းချမ်းသာသူများပြောလို့စာအုပ်ထဲမှာခါရသိတာသူတို့ကိုယ်တိုင်ခံစားနေဘူးရပဲနေရာမရှိဘူးချမ်းသာဒုက္ခဝေဒနာတွေသို့တော်လည်းပဲသစ္စာနဲ့ပြောရင်တော့ခန္ဓာရဒုက္ခသစ္စာပေါ့ပြောလို့တော့ဘောလုံးချမ်းသာတယ် ဆန္ဒနဲ့အခုလိုပေါင်းမှုအမြဲတမ်းမြတ်လို့တယ်ကြားမင်းရောမြင်တာနမြကတ္တကနေပြီးယထာဘောတက်တော်မယ်။ညဆိုဘုရားဝိရှိခိုးတယ်။ကျင့်သီလရှိတဲ့ယဟန်တော်လေးကိုရှိခိုးတယ်။ကျင့်သီလရှိတဲ့ဒီလိုပေါင်းတွေကိုရှိခိုးတယ်။မိမိရဲ့သားမယားသမာဓိဝါဒ တရားကျင့်ပြီးလှုပ်ကြွေးနေအိမ်အောင်ရှင်တွေကိုလည်းရှိခိုးတယ်။တမယနဲ့ပြီးတဲ့ဘာဘာတိကထဲပြီးတမအာဇီဝနဲ့ပြည့်ပြည့်တမယကိုလှုပ်ကြွေးနေတဲ့ကြောင့်ကြောင်းတော့ကြားနဲ့ကြားမိရဲ့ရှိခိုးတယ်။ရဟဘောတက်တော်လည်းရှိခိုးမှတဲ့လည်းတက်ပုဒ်ညံဟောတာဒါညံဟောတာနာတနာသမီးတွေတိတ်တိတ်ရောက်လာတယ် ကြုံရကြုံရဒါနန္ဒသမီးတွေပေါ့ဒါတို့လူတွေမှာဘာကုသိုလ်လုပ်ခဲ့တယ်လဲအဲ့ဒါလေးမင်းများပြီးတော့တာရုခေါ်တယ်ပေါ့ဒုသာရကြာဖြစ်ပေါ့အချို့နဲ့တာနဲ့သမီးဟာတာနာပြုမှာကုသိုလ်ကောင်းမှုပြုပြီးတော့နတ်ပြောင်းဒါဝိနနတ်ပြောင်းတရားမဲတယ်တော့ပြောင်းမှာပုံထုံးလင်းတော့ပါတယ် အဲ့နတ်သားနတ်သမီးတွေနတ်သားတွေကိုလည်းဒီကဇာမန်ပုံတော်နေရသာသနာ့လူကုသိုလ်သာသနာ့ပမှာပြုခဲ့တဲ့ကုသိုလ်ရဲ့တားဇာမန်ရသာသနာ့လူမှာလည်းကုသိုလ်ပြုပြီးအောင်ဆိုတာရသဘာယုရဲ့ဆိုတော့ညဇောဘုရားရဲ့သာသနာ့မှာလည်းအာနာစက်နဲ့ဉာဏ်ကုသိုလ် အခုလိုကောင်းမှုတွေအပါတွေလဲဆိုတော့ဒါနသီလဘာဝနာအပ္ပစာယနာဝိနပစ္စပတိဒါနပတ္တမောဒနာဓမ္မဓမ္မဒေသနာဒေတိစုကမ္မကျင့်ဆုံးလိုက်တော့ဒါနသီလဘာဝနာပါပဲဒီကံဆိုတဲ့လူကကိုကျင့်သီလတွေကိုစောင့်ထိန်တာသမထဝိပဿနာတရားတွေပွားများတာဘုရားဘာသာဝင်သူတို့တွေထူအားဖြင့်ပေါ့သိတဲ့သိအောင် သူကခြားခြားဘာသာဝင်တော်မှဧကန်စွန့်ကျဲပြီးကုသိုလ်တွေလုပ်ကုသိုလ်ဆိုတာဗုဒ္ဓဘာသာတစ်မျိုးတည်းမှာရတယ်ကုသိုလ်အားလုံးကိုပေါ့ဘယ်ဘာသာဘယ်လိုမျိုးပဲဖြစ်ဖြစ်တိတိမတိတိဧကန်စွန့်ကျဲလူတိုင်းဒါနကုသိုလ်ရတယ်မြတ်သမသာဝိနာဥစ္စာကိုဉာဏ်နာပြမောဝိဇောဉာဏ်တိတံတောပိတိလကုသိုလ်ရတယ် လူမျိုးပါလာခွဲကြပါတို့သူပဲဘာနာတိဘာနာအရိနာတာနာအကုသိုလ်တွေကျူးလွန်နေတယ်ဘယ်လိုပဲဖြစ်တယ်လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပြိဿာပဲဖြစ်ဖြစ်အကုသိုလ်ဖြစ်တာချက်ချင်းပို့ပေးပေးမယ်ဒုတိယဘောမှာကျူးပေးပေးမယ်တတိယဘောကစပြီးနိဗ္ဗာန်မရမချင်းကျူးပေးတဲ့အခါပေးမယ်စောတွေပေါ့ Tamazoro, Tatamazoro, Lezong Ajit. အဲ့တော့အများသိအောင်ပြောမယ်ဆိုရင်ကုသိုလ်ရှိတဲ့အကုသိုလ်ဖြစ်ဖြစ်ဘုရားချင်းနဲ့အကျိုးပေးနိုင်တယ်။အကျိုးချင်းအကျိုးပေးတာလည်းရှိဒုတိယဘောမှာလည်းအကျိုးပေးတယ်။တတိယဘောကစပြီးဒီကမရောမချင်းချင်းပြီးတယ်ပြီးတယ်ကျိုးပေးမယ်။အောင်ပေးမယ်ဆိုလို့ပေးမယ် ကုသိုလ်ဟာပုံပြီးအင်အားကောင်းကုသိုလ်နည်းနည်းလေးဟာကုသိုလ်အများကြီးပယ်တတ်နိုင်တယ်အဲတော့ကုသိုလ်ကိုရသမျှထူးကြိုးစားတဲ့ဘာဖြစ်လို့လဲဆိုတော့ဝိဇ္ဇာမကင်းသေးတဲ့မောဟမကင်းသေးတဲ့တတ္တဝါမှန်သမျှအဘိဓမ္မကင်းဘူးဘဝလောကမောဟမကင်းသေးတော့ယောမိဆိုမိဆဲမိဆိုမိ တမ်းမိဖြမ်းမိခိုးမိရည်ရည်လက်တောင်းမိမှာပဲမသိမှမသိအောင်သိချမသိတော့ရုပ်ရည်ရဲ့တိပြန်တော်လည်းပဲစာဝန်နေရည်လူကြီးကြောင့်မလွတ်တာရှောင်းတာလေလို့ဖြစ်ဖြစ်တာစာဝန်နေကြောင့်လည်းမဟုတ်ဘူးတွဲလို့ရှောင်းလို့ရရတာနဲ့ပော့ဆဖြစ်တဲ့အာရုံအသိရှိနန္ဒ အဲ့ဒီအာရုံလူတွေတက်တာခွင့်ရချက်ချင်းအပယ်လေးပါးကိုအကျိုးပေးခွင့်မရကုသိုလ်ကြိုးစားကုသိုလ်အားလေးနဲ့တူတယ်ပေါ့တင်မောနဲ့အကုသိုလ်တွေကတော့စာရိတ်တွေရှိဖို့ရပါညာပေါ့ရာကုသိုလ်တွေအောက်မှာကုသိုလ်ရှိနေလို့ရှိရင်တောင်းတောင်းပဲကြောင်း ဒါပေမဲ့အာရုံသူအထင်သေးဖို့မဟုတ်အာရုံသူကလည်းပဲစိုးစိုးပေးတာဘယ်လေးပါအကျိုးမပေးတော့လည်းပဲဖြစ်လျာဘဝမှာကိုယ်ဆင်းရဲအောင်စိတ်ဆင်းရဲအောင်ဒီညာကြောင့်ဖြစ်အောင်ညွန့်လို့စိုးစိုးတွေပေးနိုင်တာဒါကြောင့်အာရုံသူဘုံရှောင်းကောင်းတပပပတာအာကရဏဘုရားမင်္ဂလာမလုပ် ဘုဒ္ဓဘာသာတိပိတာဗုဒ္ဓဘာသာဝင်လူတော်စင်တွေကတော့ပြောကြမလို့ပါဘုဒ္ဓရိုက်7ပါးသာလို့ပဲဘုဒ္ဓရိုက်7ပါးနဲ့ဘုရားကိရိယာဝတ္ထု7ပါးအခုဒီပဲအတူချုံပြောမယ်ဆိုရင်တော့ဘောင်းနဲ့စိတ်ဘောင်းနဲ့အမှုတွေပြောမယ်ပြုမယ်ဆိုတာကောင်းတဲ့စိတ်နဲ့ကောင်းတဲ့စိတ်နဲ့ပြောမယ်ပြုမယ်ကြံမယ်ဆိုရင်ဘုဒ္ဓ ကိုယ်လည်းမထိခဲ့အောင်သူများလည်းမထိခဲ့အောင်ကိုယ်လည်းကောင်းငါလည်းကောင်းချမ်းသာပြောဆိုရပြုလုပ်တာကုလူတွေပေါ့ဒါနတိယဘာဝနာဘုရားတော်ကြောင့်တော့အများကြီးထိခဲ့အောင်တည်ကြည်အောင်ပြည့်စုံအောင်ဒါတော့အကုသိုလ်တွေပေါ့ကျေချဲ့တော့အများကြီးပေါ့အဲ့တော့အကုသိုလ်ကိုရှောင်ဖို့ကုသိုလ်ကိုဆောင်ဖို့ ဩဝါဒပါတိမောင်မြတ်စွာဘုရားဟောတာဘုရားရှင်နဲ့ဘုရားရှင်နဲ့ဟောကြားတော်မူရဲ့ဘုရားတဆူရောဟောတာသမဘာပဒအာကရဏကုတလတဥပတမရတစိတ်ပရိယောတရဏဣန္ဒဗုဒ္ဓနာအာသနဗုဒ္ဓသာသနာဆိုတာညက်ကိုပြောတာသာသနာဆိုတာအဆုံးမှာအာဂုရိရှောင်းများဘုရားရှင်ဆုံးမှာ အဲ့ဒါတရားနဲ့ကကုသိုလ်ကောင်းကိုဆောင်ရပြုလုပ်ကြတော့ဘုရားရဲ့အဆုံးမှာဘုရားရှင်တိုင်းရဲ့အဆုံးမှာဒါလည်းဘုဗိတ္တနိုင်တဲ့ပုဂ္ဂိုလ်ကြတာသစိတ်ကပရိယောတုပတ္တမိမိစိတ်ကိုချွေးစင်အောင်မဉ္ဇဉ်ပုံဉ္ဇဉ်တွေရထူလာကြဒီဆုံးမလေးတွေကထိတ်ပန်စင်ထားတယ်ဆုံးမတွေကတော့အများကြီးပေါ့ ဒါနဲ့အရေးကြီးတာတွေဒေရှာကြမှတ်သားထားဖို့ကြောင်းထဲမှာဝိရှင်ထဲမှာအကုသမန္တနဲ့လုံးကြနေဘုလိုကောင်းမှန်ပြည့်စုံအောင်ကြိုးစားကြမိမိစိတ်ကိုချူစင်အောင်ကြိုးစားကြအတိတ်ကတော့မဟုတ်တော့ဘူးဘုလိုကောင်းမှအရေးပါတယ် ဒီဘောချမ်းသာကြောင့်14ပါးထဲမှာတစ်ခုပါဥပိ္ပစကတပုံညတာဆက်ရှေးရှေးဘောကပြုခဲ့မှုတဲ့လူပေါင်းရှိတော်သူဖြစ်တည်နေပါတော့ဒီဘက်ကတော့လောကုတ္တရာဘက်ကနှစ်ဖက်စလုံးပေါ့ဒီဘောချမ်းသာဖို့အတိတ်ကံကိုလည်းပယ်လို့ရဥပိ္ပစကတပုံညတာဒိဋ္ဌိပြုရလို့တဲ့ကုသိုလ်ကောင်းမှုရှိရမယ် ကြည့်ပါလားဘုရားအလောင်းဒိတ်ဒိတ်ကပါရမီဖြည့်ကျင့်တဲ့အဲ့ဝေဆိုပရာဇိတမလင်လက်ပါပင်မနပေပေတမနှောက်ရှက်ဖြစ်စီလို့မြောက်သဗ္ဗညတရှင်ညာတော်ရဉာဏ်မှအမြောက်ကိုအောင်တာတာမန်လူပါတော့တဲ့တာမန်ပလင်အောင်ရှာလို့ပါရမီဖြည့်စည်းခဲ့တော့အပရာဇိတမလ ယ်သူမှမအောင်နိုင်တဲ့နေရာမာနကသူ့ရဲ့နာမိတ်စာတွေပေါ့ညတ်တွေအများကြီးလက်နဲ့ကြီးကိုးလုံးနဲ့တာမန်လို့ဆိုရင်လွတ်ထွက်သွားတယ်စတာရှာဘူးနာမိတ်စာဖျားဥမာပေးတာပဲကျန်တဲ့ရဟန္တာကြီးရဟန္တာချွေးမာကြီးလို့ပါပဲ တိတ်တိတ်ကရှင်းမှုခဲ့တဲ့ကုသိုလ်ကောင်းတွေရှိတော့ဘာကုလလည်းရှိငါမျိုးပါတော့မသိဘူးတာမန်ဆိုဒီမောင်းကိုငါမျိုးကြီးရဲ့ရောက်ပါတော့မသိဘူးအသက်80ကျမ်းမှာယဟန်ဖြစ်တယ်တကယ်60ထိနေရပြိဋိဘံဆန်တဲ့အခါကေမညုံဝင်ထိုင်ပြိဋိဘံဆန်အချိုးတော်ချီအဲ့လိုချီတိတ်ကကောင်းပြစ်စုံပါလေချီ ဒါကိစ္စတာမယ်ဒီလိုပဲမိခင်မိရှုတာသူကမိခင်ဘိုက်ထဲမှာမိခင်သာလောင်ပါတယ်ဒါကိစ္စတာမယ်လောင်တည်ဘူးကြာမလေးပေါ်မှာအဲ့ဒီတော့ထူးဆန်းစိတ်တွေကပြုတယ်ကုသဘောမရှိတဲ့မိခင်တကူလုံးတော့သူမလောင်အဲ့ဒီ ခြားခြားယန္နာလေးယန္နာထိမာယခုတရားနာနေကြတဲ့သံဃာတော်တိလရှင်တွေလည်းရှိရထုတ်မပြောတော့တယ်ငယ်ငယ်တော့အသေးကိုဖြစ်ခဲ့တာမသေးဘူးရင်းနှစ်တယ်သေပြီးအောင်လည်းမသေးဘူးရမ်းပေါ်လာဉာဏ်တရားအထုရှင်ဒီတိတ်ကပြည့်တဲ့ကုသိုလ်ကောင်းမှုကြောင့်သေဘူး မိုးကြီးတွေအကြီးကျယ်လိုက်တယ်မသိဘူးဘဲချောက်တာလည်းပဲအကြီးကျယ်ပဲလန့်ပြန်သေတော့ချောက်သေဘူးအတိတ်ကကုသိုလ်ကောင်းမှုပါခဲ့ဓမ္မကဓမ္မကသေဖို့တွေကြုံပြီးတော့သေတဲ့သူသူတော်ကောင်းတွေရှိပါတယ်ဒီမေဒီအောင်သွားကြတယ် share religious unity and စေပွဲဖြစ်နေတယ်ရှင်နေရှိနေတဲ့ခန္ဓာပွဲလည်းမတက်မင်းစီးတဲ့ခန္ဓာအဲ့ဒါကိုဥပါစာရအမြဲဘုရားကိုယ်တော်ဝါပြီးဓမ္မထူးမြတ်တဲ့ပုဂ္ဂိုလ်ကိုဉာဏ်ဖြစ်သွားတယ်။ဒါသောဖြင့် ဝေရတဲ့စီးတယ်မမောကြခံစားကြပုဂ္ဂိုလ်ပုဂ္ဂိုလ်များဖြစ်မှာပုဂ္ဂိုလ်မမမောမင်းစီးတယ်လည်းမမောဒီနေရာတွေအနိုင်လို့ရှိရင်ဝမ်းသာတိုက်ရိုက်ခိုင်ရိုက်ဝါသနာပါတယ်ဘာမလွဲလာမချမ်းသာလို့လို့ပါပဲအဲဒီဆုံးလို့ချင်းလောဘလို့ပဲလို့ချင်းဗီဇာဘာပါတိတ်ဗီဇာဘုရားကောင်းနေကြည့် များအတွက်နိစ္စခံနံပါတ်1ဟံပထမအလုံးမလည်းနိစ္စခံရတဲ့အကျိုးတရားကိုနိစ္စခံပြန်စွန့်အဲကြောင့်မလို့ဖျားဖြစ်တာတုလာတုရှိများအတွက်ဒါနာအတွက်များအတွက်ဒါနာအတွက်တော့အဲဒီမှာဖျားလောင်းမရှိရပဲကိုယ်သိတယ် နေရာနေရာလိုက်ပြီးအနစ်အခံတတော်ကဲတဲ့ဆောင်းချောက်မသိတော့လည်းပဲဒီလိုမျိုးလူတော်တွေနားပြီးတဲ့ကတော့ဒီလိုဆိုတရားဖြစ်တယ်ဘုရားအလောင်းတယ်တတ်တော်ပါတယ်ကဲတဲ့ဆောင်းချောက်ပြစ်မထားဥပခါပြုတ်မထားအနစ်မဆိုင်ဘူးလို့ပြစ်မထားကလေးပိုးတဲ့နေရာဆက်လိုက် အဲ့လိုမောင်းကြီးအများကြီးရှိတယ်ဘုမတိလေးလာကြည့်ပေါ့နောက်ကြည့်တာအဲ့ဒါဘာလဲဆိုတော့ကုသိုလ်ရဲ့အချိုးတရားတွေသိဒီကုသိုလ်ကတာမန်တမောတိလို့ပြောတာမန်ကရှုညာတော်ကြီးအထိအေးစွမ်းနိုင်ဒီများပြောတာရတယ်ဘုရားလက်တွေ့သဘောပေါက်ရဟန္တာရဲ့ပြိတ္တဒီထဲမှာလည်းရှိတာ သတိမထားဘူးဒါနတွေခဏခဏပြုနေတဲ့အချင်းချင်းစဉ်းစားကြည့်ရဲ့ဝမ်းဝမ်းသာနဲ့စဉ်းစားကြည့်တာနဲ့ဒီတိုင်းအချင်းချင်းသူတရားတွေရရအစုပ်ကျက်တလဲစေနာထက်တန်ထက်တန်တော့ကျုံးမဲ့စေနာဟာရမရဘူးစေနာဟာရရ အရကအနေနဲ့ပြောမယ်ဆိုရင်နာရမေတ္တိဒီပစ္စည်းရေထဲပါလာဆက်ရှိတယ်ရွေးပြန်မဆက်တာဆက်ရှိတယ်ဒီလည်းပြောတော့လည်းပြပါမှုနဲ့ဒီသဘောကောင်းတယ်ဆိုပြီးသူတို့ရဲ့ program ပြန်ဆက်ပြီးဆက်ရှိတယ်အလိုလိုရတယ် ပစ္စည်းနဲ့သွားမုံမပြတ်ပြတ်မလူနိုင်တော့လည်းပဲဘောမေရဲ့စကွဲထမင်းဒီလိုပေါ့အမှန်တော့ရတော့မမြတ်ဘူးလူတွေကပဲနော်ဒီဘာတွေကြားတာအလူကိုပြတ်မှာဟောတော့ပြန်ပြန်ရတာဗလန်ရှိလို့ထည့်လို့တော့နောက်ကြတော့ပြန်ရဒီပြရရတော့ရှက်ရှက်ပြန်ရ ဘာနိုင်တဲ့ပြန်အောင်ရွေးမဆက်တဲ့လူကြီးအနာကနာရမင်းကြီးရဲ့အမှုလို့ရောင်ဖန်နေတယ်ပုံလိုက်တော့ပုံပြန်ရနာရမကပိုင်ရှင်မရှိတဲ့ပစ္စည်းတွေမြည်ကြည့်ကြတယ်ဘယ်လိုဘုံချတော့မမြင်အောင်သူတို့တေးနေပါဒီလိုအိုးရေဘိုးရေမြောက်တာဘယ်လိုမှအတိမပြတာမရအောင်အတိမပြ အဲကိုယ့်ပစ္စည်းကိုဆွဲလာတဲ့တိုင်းငွေဖြစ်ကြကျွဲဖြစ်ကြတရေတွေဖြစ်ကြအဲပိုင်ရှင်မဲ့ပစ္စည်းနောက်တစ်ခုတည်တာပေါ့ရဲပစ္စည်းကြီးကြတယ်အဖေအပိုက်တွေမဟုတ်ပါဘူးအဲ့ဒါလည်းလည်းတကူနဲ့ယူပြီးဆက်ရှိကလေးလာထက်ပြန်ပြည့်သွားတာအဲ့ဒါနာမတိယသောတာဘုရားတရားကအပေါ်ပါ ကျွမ်းမဲ့တယ်ရှိတဲ့မြတ်ရိုးတွေမှာရှိရှိတဲ့အချိန်မှာရပြည့်စုံသွားတယ်ဒါတာကဓမ္မပဒလက်တွေ့နေနဲ့လည်းပဲအလှရှင်တွေတရားနာတဲ့အချိန်မှာရှိတာသင်္ကန်းတွေစေတနာနဲ့သင်္ကန်းတွေထားရတယ်ဝိတုတွေစေတနာနဲ့ဝိတုတွေထားရတယ် သူ့အနဲ့သူအစဉ်ပြေသွားတာလူကျင်တဲ့စိတ်စေတနာချက်ချက်တန်တန်ရှိဖြစ်ရှင်တော့ဖြစ်နိုင်တာလားစာဟောဆယ်သိန်းတော့ခါနေတယ်တန်တယ်အဆောင်အစားတတ်တယ်တော့ဆိုတော့ကုသိုလ်ဒီတာအပုယကုသိုလ်ဆိုတာဓမ္မပုံညဓမ္မဓမ္မတရားသစ္စာကို thế nên trở lại những cái kinh nghiệm của Chúa đàn nào đi nào học nào cùng lúc nhớ đến chúng ta chúng ta thì được bảo vệ chúng ta sinh sống thì đấy thì đấy thì đấy thì đấy chủ quan chủ quan là nhất quyết thì cái cùng quan thì ông đến là nhà chỉ nên chính là nó chỉ sinh nhiên rồi ရင်ထဲမှာပီတိပြည့်ဟာအများကြီးကျူရရအများကြီးကျူရရဆုံးနေတဲ့ကျူရရသင်္ကန်းကြီးလည်းကျူရရရရှိပစ္စည်းရတယ်ကျူရရနိဗ္ဗာန်ကိုရည်ရွယ်ပြီးတော့စေကံထက်ထက်တန်တယ်အာလလာပါအာမပြန်ပြီးတော့လည်းလည်းမထားပဲတက်ပြတ်သားမုတ်တာစာခိမညပုညာတွေ့တာပဲ ဒီပေါက်ဖို့ကြာလူတက်ဖို့ဒီချစ်ကြပါလေတန်ကြတနာပါလေဘာမှမထည့်ဘူးလို့နိုင်မညာဘုရားလေးကအတွက်သိတိမေတိပြောမှလည်းသိတိမေတိအတွက်လိုက်တာပိဋိရှင်ရမှာခါလာသစ္စာဆိုရစေနာရုံးနဲ့ချက်တဲ့တန်တယ်လူကဒီမှာငါတို့သစ္စာက6 တရားအနယ်ကျော်ရင်လွတ်ပါစေရလူတရားနဲ့သင်္ကန်းတော်ရပါသစ္စာဆိုလို့ရမှန်ကန်မဲ့ကိုယ်ကားဒီလာတဲ့လို့ပေါ့လုံးလုံးလုံးမှာမှန်ကန်မလုံးလုံးမလုံးလုံးမဟုတ်ဗျာမှန်မှန်ကန်မဲ့သစ္စာဘာဝနာဒီတိုင်းပွားပါပွားလို့ပွားတယ်ဆိုတာမှန်ပြောတာအဒီနဲ့ဆင်းရဲပတ်ပါပေါ့ အဲနာရီနဲ့ဆိုတော့ဘယ်နှနာရီသစ္စာဆိုရယ်သစ္စာအပုဝဓမ္မဘုရားတော်ကိုညာသစ္စာကိုအမြဲတမ်းလက်ခံထားတယ်ဟုတ်တယ်ပေးကြတယ်သစ္စာဆိုတာမိဂုတိမာနတော်သစ္စာဆိုတာယရဏတော်သစ္စာဆိုတာဒီသစ္စာတရားတွေအဲဒီသစ္စာတရားတွေကြောင့်ခက်ခဲတွေကျွန်တော်တို့ကောင်းမှုချမ်းသာတယ် ကောင်းတဲ့ဖြစ်စေမကောင်းတဲ့ဖြစ်စေအချမ်းဆိုရတယ်ဝိကရတူကောင်းလို့ဆိုတူကောင်းအဲ့ဒါတူကောင်းမှာရည်ပါတယ်ခြေကံပြောတာအဲ့ဒီတူကောင်းကြိုးကြီးလို့မညာပူညာအတွက်အာတိတဲ့ထောက်ပံ့ဖြစ်စေကြတယ်တရားနဲ့မရဉာဏ်ပညာပါတွေ့တယ် တတ်တတ်နဲ့ပြင်းရကိုယ်လိုက်တော့နွားကောင်တော့ညီညီနဲ့ငါရုံးလိုက်တော့လမ်းမှာချူးချောင်းနဲ့ဖြေးတော့တော့ဘယ်ဆွဲကြောက်တဲ့ဆွဲဘာမှဆွဲဘူးဆိုလို့ရှိရင်တို့ရသွားနိုင်မှားသွားတယ်ဒါတော့လည်းတဏှာကြောင့်ဖြစ်တဲ့ဒီညာရဲ့ဖြစ်ဘုရားတော်ရှိရတာကအာနေပောက်ချစ်တဲ့ အဲဒီလိုညရတဲ့အခါကျတော့သမ္မာဒိဋ္ဌိပါရမီဖြစ်သွားမင်္ဂနဲ့ဉာဏ်ပညာပါရမီမြောက်တဲ့ကုသိုလ်ဖြစ်သွားတယ်ဉာဏ်ပညာအတွက်နည်းနည်းလေးထည့်ပြောအောင်ဉာဏ်ပညာလိုချင်တယ်ဉာဏ်ပညာပြည့်စုံတယ်ဘယ်လိုပြောရလဲလိနာပေါ့ ပညာရှိတဲ့ပုဂ္ဂိုလ်ကမြညာဉာဏ်စိတ်ဉာဏ်ရှိသိတာသင်ကြားဓမ္မရဏဆရာတော်ဘုရားကြီးသာဝတိယမှတ်သားဖို့ပေါ့ဘုတ္တနိုင်တာဒီရောက်ပြန်ပြီးတရားလေးကိုပြောပြပါဟုတ်ပြီဟုတ်ပြီ လူတရားဆောင်တဲ့ပုဂ္ဂိုလ်ဘယ်လိုရှိမှဘယ်လိုရှိမှရှိတာမြတ်တာနဲ့ပြောပြီးတာတရားဟောတာကိုယ်ရဲ့ဉာဏ်နဲ့တောင်းပါမှပြပေးတာလို့ကိုယ်ရဲ့ဉာဏ်ကိုကြီးလာပေးတာဒါဟောပေးတာတတိယလူတွေတိတာနားမလဲလူနားလဲအောင်ဒီဓမ္မဂတိကအကြီးဖြစ်မှာဟုတ်ပါဘူးဘုရားနဲ့တော့စေနာထားမှန်မှန်တရားလေးပြောဓမ္မဒါန ဉာဏ်ပညာကြီးမားကြောင့်ဉာဏ်ပညာကြီးမားတော့ကုသိုလ်တွေရအဲရတဲ့ကုသိုလ်တွေရတယ်တာမန်ကုသိုလ်ပေါ့မဟာဖလားပါရမီမြောက်တဲ့ဒါနသီလဘာဝဖြစ်ကျိုးလည်းကြီးတဲ့ဉာဏ်ပညာအတွက်အားကြီးတဲ့ထောက်ပါဖြစ်ဉာဏ်ပညာရှိတဲ့ဘာဓမ္မလို့လူတွေကြ ပရာဟိတဖွဲ့စည်းဖွဲ့စည်းရမယ်မျိုးမျိုးနဲ့လူတန်းထောက်ပံ့နေတာတကဘာလုံးထောက်ပံ့နေတာတထွေးလေးစုပေါင်းထောက်ပံ့နေတာဖွဲ့အရှင်တွေပြောပါလိမ့်ပဲထောက်ပံ့နေတာလေနမခေါင်းမလည်းထောက်ပံ့နေတာလေဒီဖြစ်နေတဲ့ပိုးရဲ့အတွက်ထောက်ပံ့နေတာလေ များကြီးပဲလူတန်းတယ်ဒီလိုဆိုတော့ဒါနောက်ဖြစ်တာဒါလည်းမတူဘုရားဘာသာတော်ကိုသူတို့ဆိုတဲ့ကအခြေခံသာရဏဂုံသီလခြေခံရတာမတတ်ပါဘူးဘုရားဂုံသီလအခြေခံပြီးဒီလီပဋိဋ္ဌာယနရောတပင်တော်သီလကိုတည်ပြီးတော့လုပ်ခဲ့ ရဏဂုံလည်းပါသီလလည်းပါဟာညံ့ဘူးလေငရဏဂုံသီလမပါတော့ဘူးမရဘူးလားဟာရပါတယ်ငရဏဂုံသီလရှိရှိရှိရှိရဒါနဒါနနဲ့ပတ်သက်လို့ရရရှိဥစ္စာပေါ်များမှာတရဏဂုံသီလရှိတော့ပိုပြီးအကျိုးကြီးတယ်ရုံးသီလအခြေခံအစ အလဲမှာကာမတက္ကတာအာမဒိဋ္ဌိဉာဏ်ရှင်နေတဲ့ကံကံရဲ့လူကိုနှစ်နှစ်ကသိမြင်ယုံကြည်တဲ့ကံလာလေးကိုယ်ကဥစ္စာကမ္မတတ္တဝိပဿနာကံလာလေးတတ်တော်ဟောဆိုအောင်စိမနဲ့ကာမဓာယာတို့ကံလာလေးကိုယ်ကကာမဗန္ဓုကံလာလေးဆွေမျိုးကာမပဋိက္ခရတော်ကံလာလေးကိုယ်လည်းလျောင်းရအောင် Wadda jannah nabi. Ya kama kereta kelihatan apa bakal apa. Kata kama tak cahaya doa kereta budi. Bayangan itu semua tidak. Bayangan itu Allah. Kelihatan orang yang kita bangun orang yang kita yang kama cinta kereta budi. Kata kama tak tukang dan tukang cahaya doa အောက်ဝေကချိုးဝေကဝိဝိတုဖြစ်တယ်အဲ့လိုဆင်ခြင်ပေးရအဲ့လိုယုံကြည်တဲ့အခါကျတော့သမဏကသမဏလေးညပါမယ်အဲ့တော့ဉာဏသမ္ပယုဒါနာလို့ခေါ်ဉာဏ်ရှင်တဲ့ဒါနာဉာဏ်ရှင်တဲ့ဒါနာစာလုံးပြောတော့ဉာဏသမ္ပယုဒါနာကံကံဒီကိုယုံကြည်တဲ့ဉာဏ်မှာပါတော့ဉာဏဝိပ္ပယဒါနာဟောပွားပါ ခြေချာသရဏဂုံနဲ့သီလအလယ်မှာကမ္မကတ္တသမာဓိဋ္ဌိအပိဋိယဘုရားဘာသာတော်တော်လေးတွေကကျတော့သံဃာတော်ကြီးရဲ့တရားလေးနာထားတော့ဟိုပါနိုင်ရနိဗ္ဗာန်နိဗ္ဗာန်ဝိပဿနာသမာဓိဋ္ဌိဥက္ကေရာလူတွေတော့မှာဘောရုပ်ဉာဏ်နဲ့အစ္စဒုက္ခဉာဏ်နဲ့ဆင်ခြင်မအောင်ရောသွားမှာဆို လူတွေနဲ့ချိန်ခါမှာတော့စေကံချက်တဲ့ဓမ္မနဲ့လူကံပုဂ္ဂိုလ်ရဲ့ဓမ္မရူပညာသို့မဟုတ်လူကံပုဂ္ဂိုလ်ရဲ့ဒုက္ခရောက်နေတာတဏှာရဲ့စိတ်ပေါ့ကဗေဒဆိုင်နေတဲ့ဆိုရင်တဏှာအနာရောလေးရောယူပြီးဉာဏ်ရှင်တွေယသိတွေလူတော်ရေးစရာမျိုးဆိုတော့ရှိပါသေးတယ်စေဘာတိအညာနဲ့စေကုဏ္ဏတိယအာထုံးနေတဲ့တမာတိရနေတဲ့ဉာဏ်ပညာတွေ ပုဂ္ဂိုလ်ပုဂ္ဂိုလ်မြတ်တွေယုဒပုဂ္ဂိုလ်ရဲ့ဘုံကျင်းကိုကြည်ညိုမောင်းမြောက်လာတာဖြစ်တာဒီလိတ်ချိန်ကဒါပေမဲ့ယူရတာကတော့နိဗ္ဗာန်ကိုယူရတာနိဗ္ဗာန်ကိုယူရတဲ့ဆိုလေကဉာဏ်ပညာပါပြီးတာဉာဏ်ပညာမပါရင်ဘာမှယူရရမလို့ဖြစ်စရာဖြစ်ပေါ့ အဖြစ်ရှင်တာဖြစ်လို့မရဘူးဒီလိုချက်ရှိရပါထနာဘုရားအလောင်းများနဲ့ပါထနာနဲ့ပြုလို့ကသမဏေကညာနာတပစ္စယောဟောတုပေါ်ဒီနာဝသတိတာဝကမဟာသာဝကဧကသာဝကသစ္စကဘောဓိသမ္မာသဘောဓိသူ့လိုရရလေးလွယ်သွားတယ်တမမပါရင်လည်းထရမှာ ပဋ္ဌနာဆိုတာပါဒီတော့ဆိုတဲ့နဲ့တော့ဘယ်ရမလဲလုပ်လဲလို့အောင်အဲ့ဒီလာဝင်တဲ့နေတာတန်တာမရှိတော့ဟောဒီညညပါတော့တာတဲ့ဒီကနေ့မပေါ်ဘူးကတော့မှပဲကျောင်းနာပါရှိတော့ဒီဗန္ဒီတာနဲ့အိုနာသိလွတ်တယ်ဘယ်နဲ့နေရာလဲအိုနာသိလို့ဘုရားဒီချမ်းသာနဲ့ချမ်းသာယမချမ်းသာ ယာယီချမ်းသာတွေအတူရောင်ချမ်းသာတွေစေရောနေတဲ့ချမ်းသာတွေဘုသူရဲ့ဒီမှာပြန်ကြနေတဲ့ချမ်းသာတွေဘုရားဘုရားဘာသာဘုရားရှိရဘုရားတည်ပြီးတော့ဘယ်မှာဘယ်တော့မှပြန်မကြဘယ်တော့မှဘယ်တော့မှမနာဘယ်တော့မှမပြေတာလေ And give Ramanuja every Ananda bless your heart. Holding Ananda bless your heart. Only at i holding hour. Many Ramanuja abundant totally. Leva ma one of two had a Dhamma that a Dhamma did. Chingana all like that. The baby long to stop it. bao nhiêu ví dụ tôi đã cũng đi ra khi nhà là có một xí mà về ngày tôi là cũng đi ra để đó để nhá thì chỉ là tại sao ví dụ như thế là đi nhà mà tôi thấy thì là chỉ chỉ tiền bán hàng để ra chắc là chắc là để làm người làm ဘုရားဘာသာပြင်ရတဲ့ရှိတယ်အဲဒီကုသမဟာဖလာအမှန်တန်ကျူးကျဲကုသိုလ်ဒုတိယကညီမဲ့ဘောရိယညတ်တဲ့ဆန္ဒရောက်စေတဲ့ကုသိုလ်အဲ့ဒါပါရမီရောက်တဲ့ကုသိုလ်ပါရမီ इष्ट की पारण पारण ဒီစပီတော့တယ်ဒီလိုပါလို့ပါလို့ဒီအရတဲ့တဲ့နာမ်ပါလို့ခဒီနေ့တော့ဘုရားအောင်ဒီစကားပြောတာတော့ဒီမှာမင်းတို့ကြားတယ်နဲ့တော့ပါလို့ဘုရားတော်တဲ့တဲ့ဒီကနေ့ပေါင်းလိုက်တာမရှိနေဘူး နေစာဘုဒ္ဓမသုရလို့ပြောတယ်အာဝတ္တအနာရအရှင်မြတ်ဘောကိုဆောင်တာအမှားလည်းအမှားဒိဋ္ဌိနဲ့ဉာဏ်ဖြစ်လို့ရက်သွားတာဟိုးဒီမှာအဲ့ဒါချက်ချက်အဲ့တော့ဘုံလေးတစ်ချက်လေးချက်ချက်ဆုံးနေတဲ့ဆုံးတဲ့ချက်ချက်အားလုံးကိုချက်ချက် မေတ္တာအဖြစ်ကိုပေးနိုင်ဒီဘောင်းတွေနာတော့တတိယကြော်သွားလိလာတဲ့ပုဂ္ဂိုလ်ရဲ့ကြော်သွားတာတော့ကိုယ်ရဆောင်ပြရမှာဖြစ်တန်ခိုင်းကိုယ်ရင်းတဲ့ကံမျိုးဒီမေတ္တာနဲ့ပြည့်ရတဲ့ဒီဘောင်းတွေတက်ပေါ်တော့တတိယကြော်သွားဒီပေါ်စား အဲ့ဒါလည်းမိဘတရားနဲ့ပြုလို့နားတယ်ကုသနေကြအကုသိုလ်အဲ့ဒီကုသိုလ်တွေအောင်မြင်ဖို့အတွက်ဉာဏ်ပညာတို့တဲ့စေနာစာရကဉာဏ်ပညာပါပါရမီရောက်တဲ့ဖြစ်ဖြစ်ရောက်အဲ့ဉာဏ်ပညာရဖို့နံပါတ်1ဖောပိလိမိမိရတဲ့ဓမ္မဘဟုတ္တဒီလိုပါတယ် စေနာနဲ့ပြောဖို့ကပေါ့ဇာတိပြပါတိုင်းလူမေးပါသာဝလေးတွေပဲတူပါပေါ့ဟောပေးလူပေးဟောပေးလို့လူပေးရတယ်အောင်ဆန္ဒနေပါလေသူပေးဘုရားဟောပြောမဲ့ပုဂ္ဂိုလ်ဓမ္မပူဇာပေါ့ ကဥဆောင်မှုဆိုတော့တရားပွဲဖြစ်သွားတယ်ကိုကြောင့်တရားပွဲဖြစ်တာအဲ့ဒါဓမ္မဒါနတရားလူပဲဟောပေးရှိပေးဟောပေးရတယ်လူတိုင်းပေးရနောက်သင်ပြီးအောင်တော့ဒီလိုလုပ်တာတော့ဒီဆိုရင်ကိုယ်ကလုံးလုံးပညာလေး တရားတော်ရှိရောက်တဲ့အတွက်အိတ်တုံဖာဖောင်းပုံသင်ပြီးပညာပါရမီတရားသာနဲ့မဟုတ်ဘဲပညာပဲဖြစ်ဖြစ်သမုဒ္ဒမနောဘုရားဘုသိခါတဲ့ပညာအိတ်တုံဖာမောဆရာစားမချပုံသင်ပြီးဟုတ်ပြီသင်ပေးလူကြံပေးအဲ့ဒါသင်ပေးရဟုတ်ပြီအမေ can be uh, you can be Đầu thứ hai là nó sự việc Đó là sự đó vì Một vì tiền viên làm việc Đó là Nếu là Thì nhà chúng là chúng tôi ဆုတောင်းပါမယ်ဆုတောင်းရတယ်ဒီကျက်ဆုတောင်းတာသူဘာမှကူရဲကူရဲစင်တာရုပ်ပုံရအောင်ရသော်ပြာလောင်းဝင်တယ်ကမင်းတဲ့နတ်တဲ့စီရောဟောလူတရားစုမှာပါရင်လည်းမေတ္တာပလာညာနတ်တဲ့စီရောဟောလူနတ်ညံတဲ့ဆောက်ပါဖြစ်ပါတယ်ဆုတောင်းပါဆုတောင်းပယ်လို့ညာ ဒီလေဟောအငြင်းကြီးကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ရပါပဲဉာဏ်ဉာဏ်ပညာရပါဘူးရှိတော့ပါကျွတ်ဆိုတော့နာပါလေချောဖို့နာဖို့တော့ဆိုတော့ယင်းဒီတော့လာဒီတော့နည်းနည်းတော့ဒီမကအမေရိကပြည်ရဲ့ဒီမကသူဆွေမျိုးတွေရတယ်ဆိုတော့အမှန်ပါသူဆွေမျိုးတွေရတယ် ဒီနေ့အမျိုးသမီးတွေကသူ့ကိုမကြိုက်တော့နေဒီမှာလည်းကြိုက်ပါလို့တော့ဆိုတာ။နာသာပဲရှိလို့ပေါ့။နာသာလည်းမချင်တော့တာမန်ကြီးစာတရတာဒီမှာချုပ်တာခေမကဆူတော်ဆူတော်မှာတယ်နော်။ဘုမလည်းလည်းဆူတော်မှာတယ်ဒီလိုမျိုးလုပ်ခဲ့။အဲဆူတော်မှာလည်းနေပေါ့။နိုင်ငံပုံစံလေးမှာပြင်ညာရပါတယ်ပေါ့။ဟုတ်ပါဘူး။ ဆိုတော့ဉာဏ်ပညာအတွက်ဆိုတော့သူရဉာဏ်ပညာဒီမှာတော့ဉာဏ်ပညာဒီမှာအဲ့ဒီဉာဏ်ပညာဒီမှာကိုထည့်စီအောင်ဉာဏ်ပညာဒီမှာမှာဟုတ်ကိုယ်ပဲဒီဘောင်ချမ်းသာပဲမရအောင်စောင့်ရှောက်နိုင်တယ်ကဲတင်နိုင်တယ်ဉာဏ်ပညာဒီမှာမှာအများကိုလည်းဒီနေ့စောင့်ရှောက်ဘုရားကြည့်ပါသမဏေရှင်များတော်ရနတ်တော် ဘယ်မရအောင်နိဗ္ဗာန်ရအောင် it is from ဉာဏ်ပညာမရှိဘူးပစ္စည်းတော့ပဲရှိတယ်ရှင်ရှင်ကိုယ်ကိုပဲပေါ်တယ်ဉာဏ်ပညာမရှိဘူးဆိုနိဗ္ဗာန်ရအောင်ကဲတဲ့နိုင်မှကဲတဲ့နိုင်မှဘုရားဘုရားဘာလို့ဘာလို့ဒီနာကဲဒီမို့သားဘုပေရာဘုမပင်ညာဘုပစ္စည်းကိုတော့မချရလို့ရှင်ဘုဒ္ဓနာတော်လို့ဝိလိတော်အောင်ဉာဏ်ပညာသိဉာဏ်ဉာဏ်နဲ့ကလိမ့်ကြည့်ဉာဏ်ပြောတာ တကယ်ကိုအမနာကတနာမလေးတိဉာဏ်ပညာဝိပဿနာနာမလေးတိဉာဏ်ပညာမြတ်ပညာဖို့ပညာအဲ့လိုဆိုလိုပါတယ်အဲ့ဒီလိုအများကြီးကိုဆောင်နိုင်တဲ့ဉာဏ်ကောင်းဉာဏ်နဲ့ဒီမှာပါပဲဉာဏ်ကြီးမှာဒီနေ့ပြောတဲ့ဆောင်နိုင်တဲ့ဉာဏ်ကျိုးတဲ့ဆောင်နိုင်တဲ့ပစ္စုပန်ကျိုးတဲ့ဆောင်နိုင်တဲ့ဓမ္မကျိုးတဲ့ဆောင်နိုင်တဲ့လောကီကျိုးတဲ့ဆောင်နိုင်တဲ့သုတ္တရာနိကာကျိုးတဲ့ဆောင်နိုင်တဲ့ဉာဏ်ရဲ့တော်တော်က ဉာဏ်ပညာတွေလည်းတော့လာချင်းမှမဆုံးနဲ့တရားတော်ဉာဏ်ပညာချင်းမှကိုစုတော်ပါဟောပေးတယ်ပေးလူကံပေးပညာကြီးကြောင့်စုတော်ပေးဉာဏ်ပညာကြီးကိုစုတော်ပေးရမယ်ဓမ္မရဏဆရာတော်ဘုရားရဲ့စာအုပ်ပညာပါရမီပြည့်ပညာပါရမီပြည့်ရတဲ့အများအတွက်တော်တော်ကောင်းတယ် တရားဓမ္မလူပေးရမယ်ကိုယ်ရဟောနိုင်ဟောကိုယ်ရဟောနိုင်ဆောက်တယ်လူပေးဘုဒ္ဓတရားနဲ့တပညာနမလဒါဆိုအကုန်လုံးစေနာချက်တဲ့တဏ္ဍာနဲ့ပညာကိုသင်ပေးတာဝန်နေရတဲ့လူတန်းပေးမဂ္ဂလိပုဂ္ဂိုလ်ရဲ့တရားဓမ္မညွှန်ကြားပြသတဲ့ပုဂ္ဂိုလ်ဓမ္မပူဇာအနေနဲ့ဆက်လက်ပြီးတော့ ဓမ္မဒါနသာသနာပြုနိုင်ဖို့အတွက်ဒီကံမရပဲ။ဟောပင်တင်ပေးဒီကံပေးဉာဏ်ပညာကြီးတော်ဆုတောင်းပေး။အဘယ်လိုဘုလိုကောင်းမှုပြုတဲ့ပြုတဲ့ဒီလိုရှင်းမှန်တယ်မညာဘုညာရာရောက်မြင်ပညာတွေကြီးမားရပါလို့ရှိရာမညာဘုညာလည်းပဲသိဉာဏ်တော်ရပါလို့ရှိရာဘာဖြစ်မှမရှိတာ nha chúng ta là có được sự đó thì là xin mà nên đi ra đi mấy nhà phụ nhà như thế là nói ra mà xin ra sự đó bịa để mình nên chấp ạ đi đi đi đi bỏ Hãy subscribe cho ကြီးကျော်ဆုတောင်းပေးဟာလားနည်းနည်းလေးဒီပါဖို့အတွက်နောက်နည်းနည်းဒီမှာကြောင်းကြောင်းနေရရှိပါတယ်ဒီနေ့ရှားကြဆိုရင်လောကီသောတာပန်ကြောင်းမှာ၄ပါးသဘောရတ္တတေဝတတ္တမသောနာယောနိသောနတိကာရဓမ္မနုဓမ္မစိပါတိဉာဏ်ဉာဏ်ဒီမှာကြောင်းနေတယ် ဉာဏ်ဉာဏ်ဒီမှာကြောင့်ဒီတော်ဟောဒီကိုသိရှိကြပါဒီတော်ဟောမြတ်ကိုမှတ်မှတ်သားသားအကြပါနှလုံးသွင်းမှအောင်ကျူးတာတရားနာပြီးနှလုံးသွင်းမှမားတယ်နော်ရတရားတော်နာတော့ဘုရားရေတော့အများကြီးရှိတာဘုရားရှိတိုင်းနှလုံးသွင်းမှနာကိုဘုဟုတ္တမဟုတ်တဲ့ဘက်သွားတော့ချနှလုံးသွင်းမှားတာနော်ရ ကိုရထားတဲ့ဘုဟုတုတ္တဟာမြတ်မြတ်ဉာဏ်ဉာဏ်အတွက်အများအတွက်သာသနာအတွက်ဒီလိုဖြစ်ရကိုရထားတဲ့ဘုဟုတုတ္တဣရိသာအတွက်အများဒုက္ခရောက်ဖို့အတွက်သွားအသုံးချရရှိအဲ့ဒီပညာသင်ကြီးမျိုးဟာဘိုးဘိုးကိုပြရသွားကိုင်းတယ်လို့ဘိုးဘိုးကိုပြရသွားကိုင်းတာဖြစ်တယ်အဲကိုင်းတာကဒီမှာပဲဘုရား ကိုယ်တိုင်ကိုရှုရတော့လာမှန်းတယ်အများကြီးနဲ့ဒီနောက်တရားလေးကိုတော့ညီကြညီကြကျိုးလည်းမသိတာမဟုတ်ဘူးတက်ပညာရှင်တွေကဘိုင်ထဲကိုပြစ်ထည့်တယ်အဲ့ဒါကတော့အဲ့ဒါဒီတိုင်းဒီတိုင်းစုတော်လို့ဘောင်းနဲ့ပညာရှင်ရှိပြီးတော့ဒီပါရင်ဒီကဒီတိုင်းဒီတိုင်းလူကတနေ့မဟုတ်ဒီတိုင်းလူကကိုယ်ကမကြည့်မင်းမဲ့လို့ cà phê muối vậy này mà có cái thì cà phê muối gì nào cà phê muối gì nào thầy là anh như bó này thế bây giờ lấy gì cũng cho dọc ra để thầy làm tiếng nói để thầy làm đó là nên là đồng thu bồi thầy là anh đi đi đi như là nói được tài làm vào làm thôi chuyện ngon hay là chú biết là giáo cũng nói chuyện này để đi về đi ဆိုတော့ဘုရားအကျဉ်းမှန်ဘုရားတန်ရှင်းရှင်ကြီးရမှာဘုရားဖြစ်တယ်ဘုရားအဖြစ်လို့ပါလေရောအာဟုတုလေးမှာဆိုလို့မဉ္ဇဉ်ပုညံမယမှာဆိုအပေလေးပါရောက်မှာဆိုတိုက်တွန်းနေတာဟာအဲ့ဒါလေးဒီနေ့ရောက်ဘယ်လိုဖြစ်နေလဲတော်တော်လုံးပြရတာချက်ကလေးလို့ ဆွဲရှိတဲ့လူကဆွဲအားလို့လားချိုးရှိတဲ့လူကချိုးအားလို့လားလုပ်ရမယ်ခိုင်းတယ်ဖြစ်တယ်အဲ့တော့အခုလိုငားတာအဲ့ဒီညမတက်တဲ့လူကတော့ဒါကဆေးရုံမရှိတယ်ဒီသွားလို့မရဟုတ်တော့မလားဘောတော့မဟုတ်ဘူးလုပ်လိုက်တာအောင်နာဖြာအောင်အဲ့ဒါကိုဘယ်လိုမှဖြစ်နေတာမဟုတ်ကိုယ်ကဖြစ်ပေါ်လာသူတမ်းမှာအများကြီးအများကြီးတခြားဆိုအများကြီးတွေ့ရအောင် Ba được. Có thì là đi là có mà. Còn mấy nhà con nhà rồi nhìn đi chân đến thì nhà thì người lấy ra. Mình đã rồi. Thì là nhà tôi Có hết nhà lấy Có hết nhà lấy ra. Có mà rồi. Cũng rất là bổ. Có đâu mà. Đấy, nó cũng lấy ra. ဟောပေးသင်ပေးလူဒန်းပေးဉာဏ်ပညာကြည်ကြောင်ရှိတောင်းပေးအဲလိုနောက်တစ်မျိုးကသူတော်သူမြတ်မျက်စိကလည်းမမတာတရားမူအားလေဝါအလုံးတစ်ဖြောင်းသုံးပြီးအာထုတ်ကြည်ကြံဘောတာကဖြစ်ရန်ကြောင်းလေးဒီကိုလည်းပညာရေးပါတော့ပြောတာနော် ကုသိုလ်ကလည်းပဲပညာပါမှာအဲဒီကုသိုလ်ကမဟာဖလကျိုးကြီးအဲ့ဒါကပါရမီမြောက်တဲ့ကုသိုလ်ဖြစ်ကုသိုလ်တော့ကုသိုလ်ပဲဉာဏ်ပညာမှာပါရင်ပါရမီမြောက်ဘူးဒါနကုသိုလ်ပါရမီမြောက်တရားဆောက်ပြီးတဲ့ပါရမီမြောက်ငါအတွက်ငါကောင်းတာချမ်းသာဖို့ငါမိသားစုအတွက်ကောင်းတာချမ်းသာဖို့ အဲ့လိုမှအတွက်ရည်ရွယ်ချက်နဲ့ပဲပါတီအောင်ဘုံမစပါတီကိုလည်းလက်ထားတယ်သူလည်းတောင်းတာစေတနာတော့ကောင်းပါအများချမ်းသာပါဒါပဲမတ်တော်ဆိုရင်အမုဒ္ဒစာလို့လို့ဘာလို့လို့ထင်တယ်ညာဥပ္ပခါညာမပါတဲ့ဥပ္ပခါ ခန္ဓာမောဟဉာဏ်ပညာလို့လက်သက်တဲ့ဝင်စနာတိပိလက်သက်တဲ့အမှတဏှာမေတ္တာလို့ကျေသက်တယ်ဒေါသအဒုက္ခလို့ကျေသက်တယ်မောဟလည်းပဲဉာဏ်ရှင်ရဲ့ဥပ္ပခါလို့ပါလို့ကျေသက်တယ်ဘာမှမသိတဲ့မသိတဲ့မောဟဉာဏ်ပညာလို့လက်သက်တယ် ဘာမှကြောက်ကြောက်မဆိုင်ဘူးတရားရရတယ်ဒီလိုဒီကနေ့တော့ဘာမှမသိဘူးမသိလို့ဉာဏ်မရှိတော့ဘူးအဲပြတ်တယ်ကောင်းတယ်မထင်ဘူးသူဉာဏ်မပါဘူးတို့ကနည်းနည်းဉာဏ်ဉာဏ်ပါဒီလိုတော့ကောင်းတယ်ဉာဏ်ပူဉာဏ်သိတာလည်းအာတိရဲ့ထောက်ပံ့ဖြစ်ပါတယ်ဉာဏ်ပူဉာဏ်ဉာဏ်တော်ရဟိုတောင်းတယ်ရှုတာမတာမောရိဆိုတာတာမတာမောရိဆိုတာ ပစ္စေကဘောဓိပစ္စေကဘောဓိပဲအကသာဘောဓိအကသာဘောဓိမဟာလမဟာလပတိသာဝတိပတိသာဝတဘောဓိမဟာလဓမ္မမောဥတေယသာသုဘုဒ္ဓသာယုပဲဘာမှလောကီကမျိုးချက်မထားဘူး။အဲ့ဒါကိုသိပါတော့ပဲ။အဲ့ဒီလိုဘုဒ္ဓသာယုကဘောဓိဉာဏ်အတွက်ဒီလိုဒီလိုဒီမှာလည်းဒီလိုအများကြီးလိုလည်း ငါအတွက်မဟုတ်ဘူးညာအတွက်ပါဠိမြောက်ပါတယ်ငါအတွက်ငါအတိုင်းဝိုင်းအတွက်တော့မှငါမလို့ခံစားလို့ပါဠိမြောက်ကုသိုလ်တော့ရတယ်နော်အနန္တဉာဏနဲ့ပတ်သက်တဲ့ကုသိုလ်ရမှာပฏิကဒုတိယနဲ့ပတ်သက်တဲ့ကုသိုလ်ရမှာလူတို့လိုဒေဝတာနဲ့လိုဆိုတဲ့ကုသိုလ်ရကျိုးပေးတာဘုရားဘာသာပဲဖြစ်ဖြစ်ဉာဏ်မပါရင်ရိုးရိုးကုသိုလ်ပဲရတယ် 反正两百多点，反正那两百多，反正那两百多的时候，每年过年嘞，还记得差不多，那个七千多，有没有嘛？在新疆、浙江、前南，现在我在毕节、前南人家啊，红都鸡啊，有没有嘛？这三地每年过年，人家都安排到，然后年今年还有几，年今年刚过过的，不多超吧。 မကြောင်းသားတွေပဲဖြစ်ဖြစ်စားနေမယ်ကျမကြီးကောင်းဒါပေမဲ့တို့ဈေးကြတာလည်းရှိအောင်မှာအော်နောက်တစ်ခါသင်ကြားပေးမယ်ဆရာသမားတွေဒါလည်းရှိအောင်မှာအဲ့ဒါတွေကကုသိုလ်ရှိမှာအဲ့ဒါပြည့်စုံမှာဘာလို့တို့များတဲ့ဘုရားမြင်နေကြချူကြမိဝါကကြွတဲ့ရသောနာကဏ္ဍဒိုးလာဖြစ် စိတ်ကြလို့လည်းကြောင်းတောင်းတောင်းမှုတမှုပြည့်အဖြစ်အောက်ကိုညာတာအဲကုသိုလ်ကလည်းပညာကိုထောက်ပါပညာလာတဲ့ခါကုသိုလ်ပြန်ထောက်ပါပြန်အနံကံကျုံကြီးကျုံကံကြီးပေါ့အဲရောဒီလိုကကုသိုလ်တွေလည်းလုပ်နေတယ်ပညာလည်းရှိဖို့နေတယ်ကုသိုလ်တွေလည်းလုပ်နေကြပညာတွေလည်းလုပ်နေကြစัจကိုတို့ပြီး của người và nó được người của vợ nhận cái nhà đó là nhà như giáo sẽ chủ đạo Bagaimana dia Tuhan sinh dunia ba, Chính rồi thì mà thì sẽ rồi dạy chính <laughs> rồi sẽ anh em cũng nãy giờ tôi sẽ rồi dạy thì cô có một anh sẽ rồi dạy thì hôm nay sẽ rồi đi sẽ dạ sáu đi đó là ပဲရှိကြတယ်အဲ့ဒါမျိုးလောကောင်းလူပဲရှိကြရတယ်ရောက်တယ်လောကောင်းတရားတွေယူတည်တည်နာကြရတယ်ရောက်ဘုပ္ပကဘာလို့လဲဆိုတော့ယောနိတောမနတိကာရနဲ့ဓမ္မဓမ္မပြိပတ်နှလုံးသွင်းမှန်ရမယ်ဝိပဿနာတရားအားထုတ်အောင်နှလုံးသွင်းတဲ့တစ်ချက်အောင်မှန်တာလေးတော့ လူနှလုံးသွင်းပါချိန်မေချိန်မေပြနေတယ်ဒီမဟုတ်ကဲအဲ့လိုနှလုံးသွင်းမှမှကျသူသားတင်နေရှိမှာပေါ့အာမတင်နေပြီပါဘူးကွာဖြည်းဖြည်းပေါ့အဲ့လိုဖြစ်တော့ရေးကြည့်တယ်တရားနာတဲ့ဥစ္စာကိုချက်မှတော့မတတ်ဘူး காலத்தில் மகாநாய பிழப்பத்தை இவன் திரும்பினா எல்லாத்தையும் பெறும் எந்த காலையும் பெறும் யாரும் யாரும் பெருமாவா எல்லாரையும் பேனையா சுஜிமா சொல்லுங்க காலையும் ஆகும் அது அதனால வைக்க எதுவும் யாரும் எதிராக သာသနာ့ကုသိုလ်တွေသာသနာ့ကုသိုလ်တရားတွေသေရောနိုင်လို့ဗျာသေတော့မသေးသေးပါဘူးအချိန်လေးမပေးနဲ့လို့ဗျာကြာလာကြာမျိုးမျိုးဖြစ်ဖြစ်ကြီးကြုံရဘုံဘုံလို့ဗျာချိန်လေးချိန်ခါပေးတော့မှကျူးစားမှာပဲသာဝတိရေးကိလေသာအရင်ထက်ဗျာအထုပ်ဖို့ကိုရေးကြီးတယ်ယောနိတော်မနတိကာရ အဓိကဆိုရင်လည်းဘဝရည်ရည်ရှောက်ပြုမဲ့စားဘုခန္ဓာကိုအမြဲတမ်းဖောက်ပြန်နှိမ့်ဆက်နေတယ်ခန္ဓာရဲ့ဒုက္ခသစ္စာပြည့်မဲ့ပြည့်ရဲ့အဲ့ဒါလုံးဝမှန်တယ်ရမ်းအနာကိုလည်းရတဲ့ခန္ဓာကိုရှိရတဲ့ခန္ဓာကိုစုံများတာအဲ့ဒါတော့ဘယ်မှာလဲကြောင်မဟုတ်တာလဲ ဒုက္ခဉာဏ်တွေကြောင်းနေတွေ့နေဆက်ဒုက္ခအနတ္တဒုက္ခသစ္စာတွေဒါကြောင့်ခဏခဏခဏခဏလုံးသိမယ်ခဏခဏဝိပဿနာတရားတွေရှိမှပွားများမယ်ဆိုရင်အလုံးစုံလည်းမှန်အထုတ်မှုလည်းမှန်အပညာမှာအထုတ်ဉာဏ်မဲ့ဉာဏ်ပုံဉာဏ်မဲ့ပညာပုံပညာတွေရချိန်နေပဲဒါမြတ်စွာဘုရားကိုယ်တိုင်ဟောခဲ့သောတာပန်ဖြစ်ကြောင်းဉာဏ်လေးပါး နောက်တစ်ခါမြတ်ဘုရားရဖို့အတွက်ယုံကြည်ခြင်းမှာဆွေးကြောင်းသွားပြီးငါတို့ချီချုံတဲ့ငါအမှန်ပဲမဲ့ရချောဟောဗြဟ္မဏိမှာ၅ပါးယုံကြည်ဆိုတာသုတ္တမအစိမ့်တာမရတယ်တရားရနာကြဘုရင်ပြန်ပြီးတော့မြင်းမြန်စီတဲ့မြင်းမြန်စီတဲ့ပြီးတော့ကြံပြီးပြီးတော့တရားရှင်ရှင်သုံးတာ သာနာတရားနဲ့နာမှုတာမကိစ္စတရားနဲ့နာမှုတာသမထဝိပဿနာတရားနဲ့နာမှုတာဘုရားကိုပြန်ရှင်းရင်သုံးသပ်ဒါနဲ့ကိစ္စတရားနဲ့သမထသမထဝိပဿနာရည်ကြည်တယ်မုန်ရတဲ့ဘာတိပ္ပံကာယဝိပဿနာသိက္ခာရှိပါမယ်ဝိညာဉ်ရှိပါမယ်စိတ်ကလည်းရှိပါမယ်ဓမ္မအနုပဒနာသဘောတရားတွေရှိပါမယ်စသည်အားဟိုနာဝိတတရားတွေရှင်ရင်သုံးသပ် အဲ့လိုစဉ်းစားသုံးသပ်လိုက်တဲ့အခါကျတော့ဟောတရားအထုတဲ့လမ်းရှင်းသွားတော့တရားထုတဲ့အခါမှာအချက်တော့မရှိဘူးနှလုံးသွင်းရရင်မှန်အထုတဲ့အခါမှာဦးနဲ့စဉ်းစားသုံးသပ်တဲ့တရားနာတာတွေကညာတပြိညာဖြစ်သွားတယ်တရားအထုတဲ့နေ့ကဒိဋ္ဌိတွေအတိနဲ့ဖြုတ်တယ်နောက်တစ်ခါလောဘဒေါသမောဟတွေလည်း အားနဲ့အောင်တရားနာတော်ကိုဆောင်ရွက်တယ်အဲတော့မြို့ကလမ်းရှိပြီလားနိုင်ပြီရှိပါချူချောင်းတာပုံမှန်လျှောက်သွားတယ်ကျေးဇူးစွဲတဲ့တတိခံကိုလျှောက်လိုက်ဟောရောက်လို့ကျေးဇူးဒီဝမြောက်တော့ဟောရောက်အဲတော့ယုံကြည်ဆိုတာဒီလိုကြိုးစားမယ်ဒီလိုအားထုတ်ရမယ်လို့ယုံကြည်တာဉာဏ်နဲ့တွဲနေတာ ယုံကြည်တာတော့ပညာမှုလေးပါအောင်တရားပါဘုရားကဆင်မြင်တာတွေဉာဏ်နာတာတွေအဲ့ဒါတွေနဲ့ရှင်ပြီးတော့တရားစစ်တရားမှာပေါ့မိစ္ဆာဒီမောခမဟုတ်ဘူးမိစ္ဆာဒီမောခဆိုတာကလွယ်အမှားတွေယုံကြည်တာတုံးပုံစံခမိတော့ခွေလိုချင်နွားလိုချင်အဲ့ဒါတွေနိဗ္ဗာန်ရောက်ကြောင်း ဒိဋ္ဌိတွေတက်ကြတော့နေတယ်ယုံကြည်ရတာယုံကြည်လို့လုပ်မရဘုဒ္ဓတော်မဟုတ်ဘူးအပ္ပဒါလုပ်နေတာပဲအဲ့ဒါယုံကြည်မှုဟာမာမာအဲ့ဒါမိစ္ဆာဒီမောခအတ္တကိလဘာဝနာကုသိုလ်ကောင်းမှုတွေဝိပဿနာများတွေနိုင်တဲ့နိဗ္ဗာန်ရောက်ကြောင်းချင်းပေါင်းဒီပဲအဓိကတော့မဂ္ဂင်၈ပါးဒီလသမာဓိပညာအညာဘုရားနိဗ္ဗာန်ရောက်ကြောင်းပဲလို့ ယုံကြည်တာတတ္ထာဒီတတ္ထာမှာတော့၅ချက်ပြတယ်ဘုရားရှင်ကိုယ်ကြီးကတရားကိုယ်ကြီးကဓမ္မကိုယ်ကြီးကဘုရားတရားတဏ္ဍာကံကံရဲ့အကျိုးဒါတော့၅ချက်ပြကံကံရဲ့အကျိုးအဲတရားဓမ္မပါတာဓမ္မဓမ္မကို ဘဂရဘဝဓမ္မတဏိပါဒါလေးကိုအိမ်မက်ဒီပါဗာတိကိုပြည်စံဝိတ္တဘောဝိယူဟိတရားတော်မှာ6ပါးဘောမှာဟောထားတဲ့တရားဘောမှာဟောထားတဲ့နိဗ္ဗာန်ရောက်ဟောထားလူနဲ့ချမ်းသာလို့ဟောထားတန်တိတ်ရှိကိုကိုယ်တိုင်လို့ကိုယ်တိုင်သိနိုင်တဲ့တရားကာမပတ္တိကြဘောအကာလိကောချိန်မရွေးအခုတော့အခုတော့ကရင်အေးပတ္တိကောမှန်သွားကြည့် သူတို့ကြီးမားသောအာဘိဟိလပါပတ္တရှိတိယအာတုကြအကျင့်ညာနတ်ပြည်ကြီးတဲ့ဟောတွေကမြတ်စွာဘုရားတရားအစဉ်မှရတယ်။ဒါတော့ကောင်းမှကြီးကိုမှန်မှကြီးလူနတ်တွေမှလည်းအားလုံးကျူးများစေတယ်။ဩပန်နေရောရင်းနှမှာအများနဲ့ဆောင်ထားလက်ကမှပစ္စဒဝိတ္တဘဝိညုဟိ ရရတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကိုယ်တိုင်ကိုရတယ်ဓမ္မရိကျင့်ညာတွေကိုယ်တိုင်ခံစားအဲ့တရားတော်6ပါးတော့ပါသွားတာဝိပဿနာတရားတကယ်ကိုအထုတ်တဲ့တရားပဲဒီအထူးကြီးမားတဲ့တရားပဲအဲ့လိုတဏ္ဍနာယုံကြည်ရပေါ့တတ္တာကျမ်းမာရေးလေးယူဆရနမနိကကျမ်းမာရေး တန်တယ်ယူဆိုင်ပါကျမ်းမာရေးကောင်းတရားတွေပေါ့သို့တော်လည်းပဲကျမ်းမာရေးမကောင်းရင်တရားအမှထုတ်ပါဘူးလို့ပြောတာမဟုတ်တော့ကျမ်းမာရေးကောင်းယူဆိုင်သို့တော်လည်းပဲကျမ်းမာရေးမကောင်းလည်းအထုတ်ပါမှာပဲနော်ဘုဇင်တော့ဆိုတာမြတ်စွာဘုရားဟောတာကျမ်းမာလို့ဟောတာမဟုတ်ဘူးရှင်မကတော့အဲဒီရှင်မမောကလာကျမ်းမာရေးမကောင်းတဲ့ဟောမြတ်စွာဘုရားကိုယ်တိုင်နေဟောတဲ့ဆုံးနာဟောတယ် ကျမ်းမကောင်းတဲ့အခါမနေရရှိပါမယ်ဒီလိုယူရမယ်နော်ဒီကျမ်းမှာစိတ်ဖြောင့်တာဥစုမာယာတာထေးရမလုပ်ပါဘူးကိုယ့်ပြုကိုဖုံးမထားတဲ့ဒေသနာကြောင့်ဆောက်မရှိတဲ့ခုံနဲ့မကြွားနဲ့ဘုဒ္ဓမာရိညာလေးပဲနဲ့ရတယ်မဘုမညာလေးပဲနဲ့ရတယ်လို့အောင်ရတဲ့ပုဂ္ဂိုလ်ကြီးဂျိုးသားကိုတိတ်နေကြည့်ဂျိုးသား မြေယုတာမနဲ့ဟန်ဆောင်မဆောင်လို့နေတော့သွားပါလိမ့်လို့ရတော့ဒီလိုဒီနာမည်နဲ့ပုံညာရတော့ဘယ်မှာပြည့်ရှိဝန်ခံအဲ့ဆိုအာမတ်ဝန်ခံဒေသနာကြားနဲ့အဝန်ဆောင်ပြုလို့ခြေရင်မပေးတယ်ဝန်ဆောင်ပြုတယ်ဒါနဲ့ချဝန်ဆောင်ကိုမရှိရကောင်းတယ်လည်းမကြွားနဲ့ဒီနေ့သုံးလေးတွေရှောက်မပေးနဲ့ကိုလည်းကြားရတာပုံပဲတင်ကြီးအောင်ရှောက်မလို့ပါ အဲ့ဒါဆိုလည်းမသိပဲနဲ့ငါသိပါတယ်ဘာလို့ချင်လို့အဲ့ဒီလက်သားလို့ပါမာယာသာထိအကျင်းရမယ်ယုဒဖြောင်းမှန်မှန်မှန်လိုက်တော့ယုံကြည်ကြမှာစိတ်ဖြောင်းပင်တွင်အားထုတ်လုံးဝဝိညာဉ်ချူစားအတိတ်ကုလကပါရမှာပဲလို့ပေါ်ဆလို့ရပါဘူးအဲ့ဒါဆိုလို့ရှိရင်ဉာဏ်မပါရသော်ဘုရားတရားတော်ပြင်းဖို့ဟောထားတဲ့တရား အနတ္တကြောင်းအားနဲ့အကျိုးဖြစ်ကြောင်းကောင်းမှအကျိုးကောင်းဘာမှမလုပ်ဘဲနဲ့အနတ္တကိုသွားတော့မရဘူးဖြစ်တယ်လို့ဖြစ်တာပဲကွာဘယ်တတ်နိုင်မလဲအဲ့ဒါမှကြောင်းအားနဲ့အကျိုးဖြစ်တာကြောင်းကောင်းမှအကျိုးကောင်းကြောင်းပြည့်စုံမှအကျိုးပြည့်စုံတယ်အဲ့ဒါကိုတွင်တွင်အားထုတ်ကာယကဝိယစေတသိကဝိယဒီလိုမျိုးညှိုးစားအားထုတ်ရမယ် တချို့လူရနေဒီငါတိဟိပတိတန်နေရဒါတော့ရှစ်ကံပုပ္ပိသကတပုံညတာပရိသန်နဲ့မြင်တဲ့ဒုဟိရှိတယ်တိဟိရှိအဲ့ဒါပြင်လို့မရဒီဘဝမှာပြင်လို့မရအဲ့ဒါဖြစ်တဲ့ဘဝမှာတိဟိပတိတန်နေနေဖို့အတွက်ယောဂီတို့နာနာတဲ့တရားလေးကိုပြန်နှလုံးသွင်းကြည့်တာခုလိုတည်းမှာဥပ္ပထာကိုဖြစ်ရတယ် နောက်ပြီးတော့တိဟိကုသိုလ်ဖြစ်ရဒါမှလည်းသုတ္တရစိတ်နာမရတယ်နားလည်းသဘောပေါက်ထားနော်ဒါနကုသိုလ်ကောင်းမှုပြုတယ်တိဟိဖြစ်ရအလုံးသွင်းတာရောဒီလိုဆောင်းနေလူတွေနဲ့တင်ဟာကြည့်လူတွေလောဘကိုလက်တတ်နိုင်တယ်ကိုယ်ကိုယ်ကိုခိုင်းခံအလောဘနဲ့ ကျမ်းမာကြပါစေချမ်းသာကြပါစေဆိုတော့အာဒေါသဟဲ့မေတ္တာလေ။အော်မညာပုညလေးလာပြီးဖြစ်ပါလေ။မညာပုညတဲ့အာကြည့်တဲ့ထောက်ဖြစ်ပါလေဆိုတော့အာမေတ္တာလေ။အော်လူတဲ့အခါမှာကျွမ်းတရားလူကံနဲ့ဝမ်းမဝမ်းသာဖြစ်ရမယ်။တဲမှာလည်းပဲဝမ်းသာဝမ်းသာဖြစ်ပါဗျာ။လူပြီးတော့လည်းပဲဝမ်းသာဝမ်းသာဖြစ်ပါဗျာ။ဒါနဲ့ဝမ်းသာရလူပြီးတော့ ပြီးသွားပြီကုန်ပြီးသွားပြီဆိုတော့ဥပဒနာရှိပါလူငယ်တော့ဖြစ်တဲ့ရုပ်တည်တဲ့နေချုပ်ပြောက်ပါလူစဲမှာဖြစ်တဲ့ရုပ်တည်တဲ့နေချုပ်ပြောက်လူပြီးတဲ့အခါမှာရုပ်တည်တဲ့နေချုပ်ပြောက်ပါဟောင်းနေတဲ့တိတိဆက်အိစ္ဆဒုက္ခအနတ္တရုပ်တည်တဲ့နေပဲဘာလဲမဟုတ်ဘူးလည်းမဟုတ်အတ္တရောအတ္တရောလည်းမဟုတ်ရုပ်တည်တဲ့ဒါချုပ်ပြီးသွားမှာနော်ရောဘောလုံးပြီးသွားပြီဆိုတော့အဲ့လိုဆင်ခြင်လို့ရှိရင် ဟောအမန္တရသမလေးဉာဏ်နဲ့ပါတယ်ဉာဏ်နဲ့သမလေးဉာဏ်ဒီလေဥက္ကဋ္ဌမှတ်ပြီလားကုသိုလ်အေဒါနကုသိုလ်ကိုဒီရာကုသိုလ်ကိုအာနာကုသိုလ်ကိုဟောအဲ့တော့ဒီဟိဥက္ကဋ္ဌကု ဒီတော့ကတိဟိတ်ဥဒ္ဒရာကိုပြုလိုက်ကျိုးပြီးတော့တိဟိတ်ပဋိတန်ကိုကျိုးပြီးတယ်အဲ့ဒီတိဟိတ်ပဋိတန်ကိုကျိုးပြီးမှတော့ဒီအားထုတ်တဲ့အခါစံတရားဖြစ်ပြနေပြီးတော့မက်ကိုရနိုင်ဒုဟိတ်ဆိုဒီဝါအဲ့လိုမရနိုင်ဘူးအဲ့ဒါကြောင့်ဉာဏ်ပညာအရေးကြီးတာရောရပါဘူး ယုံကြည်ကြမှာစိတ်ချော့စွာဖြင့်တွေ့မြင်အားထုတ်ဉာဏ်နဲ့ယုတ်ချစ်ချုပ်ဉာဏ်ဤငါအင်မှန်ပေမဲ့ရချောင်းအော်ဟိုလေးချက်ကြသူတို့သူမြတ်မျက်စိကလည်းမှတ်မှတ်သားသားတရားကိုနာပြောစွာနှလုံးအဖြောင့်သုံးနဲ့အားထုတ်ကြည်ကြံတော့တာဖြစ်ရန်အကြောင်းလေးပညာအတွက်ဒီပဲနော်ဟောရှိတယ်ကလူတန်းလူတန်းတင်ပေးလူပေးတင်ပေး and holding in me, holding in me, you got me. Just got me. Holding in me, you got me. Nanya, just got me. Nanya, nanya, ya yong ni me ma bro. Nanya, ya yong ni shi ba ni cha le mo. အဲ့လိုဉာဏ်ပညာကြီးမှာတော့မိမိတို့ပြုတဲ့ဌာနတိလဘာဝနာတွေဟာ ဉာဏ်ရှင်တဲ့ကုသိုလ်တွေကြည့်ဥပဒါကုသိုလ်တွေဖြစ်တော့ဒီဘဝမှာလည်းကျိုးသားအမြင်နဲ့ဝိညာဉ်ရနေတဲ့နောင်ဘဝတွေမှာလည်းရမှာဖြစ်ကြတဲ့အထောက်အပံ့ဖြစ်တဲ့အဲ့တော့ဘာနဲ့မှအရေးကြီးတဲ့ဆိုတော့ကုသိုလ်ကုသိုလ်ဘောဒန်နပြဘောဒန်နပြ

ภิกขุมามามาตะนะมาปิสาวิปติตาริโนอหุทะยังโอมากันนุตาตนีตาระเวนะโลเปียวเปียวอุตโลกองဇာယတရှုကြကုန်သောမှတ်ကြကုန်သောပွားများအားထုတ်ကြကုန်သော မာပမတထမိမိလျောလျောပေါ်ပေါ်ဆန္ဒနေကြကုန်လေပစ္စာကောင်းလူမိတော်နောင်ကာကာလ၌ပစ္စာတေယညောင်းဆောင်လေလျောင်းရာဖြစ်တော်နောင်ကာကာလ၌ဝိပိတာရိနောရှိရခင်ကာလအာမထုတ်ခဲ့ရလိမ့်ခြင်းဟူ၍ရှိရခင်ကာလမညာပူညာတရားတိအတိအာမထုတ်ခဲ့ရလိမ့်ခြင်းဟူ၍ နှလုံးမသားရာယဉ်ဒီမာအဟုဗုဒ္ဓမဖြစ်ကြပါစေကုန်လေအယံဤကဲ့သို့သတိပေးရယဉ်ဒီအမာကံစုထွတ်တာမြတ်စွာဘုရားတို့ဤသာတိဆုံးမဖြစ်ပါပေအနုတာတမိလိုရင်နှုံးပြထုံညာဖြင့်သုံးညပဲလေဆုံးမတော်ကျက်ပါပေသည်အာ lalu jajanannya Ah. Amen.